ကရဏီယမထကုသလေနယန္တသန္တံပဒံအပိစမေကြသာကောဥจุကြစုจุကြသုဝကြောကြသမုဒုအနတိမာနီသန္တောသကောကြသုဝရောကြအဘဂေကြောကြသံဟုကဝုတ်တိသန္တိန္ဒရိယောကြနိပကောကြအဘဂဘောကုလေစွာအနနုဂေရောနာကြခုတ်တမာจิရေဂိဉ္ကြီး ယေနဝိညုပရေဥပါဝတိယောသုခိနောဝခေမိနောဟွန်တုသဗ္ဗသတ္တာဘွန်တုသုခိတတ္ယေကေကြည်ဘာနာဘုဒ္ဓတိတသာဝါသာဝရာဝနဝစီစာဒီဃဝါယေဝမဟန္တာမဂ္ဂိမာရသကအနုကထူလာဒိဋ္ဌာဝါယေဝအရိဋ္ဌာ ယေဝဒူရေဝသံတိအဝိဒူရေဘုဒ္ဓဝသံဘွေစီဝသဗ္ဗသတ္တာဘွန်တုစုခိတတာနာပရောပရဏိကုတ်ပေထနာတိမညေထကထကြီးနာကံကြီးဗျာရောတနာပတိကာသံညနာညမညသဒုက္ခမိတ်ချေယမာတာယထာနိယံဗုဒ္ဓမာယုစာဧကဗုဒ္ဓမနုရခေ ဧဝံပိသဗ္ဗဗုဒ္ဓေစုမာနသံဘာဝေအပရိမာဏံမေတ္တံကြသဗ္ဗလောကသမိမာနသံဘာဝေအပရိမာဏံဥဒ္ဓါဒောကြတိရိယံကြအသံဘာဒံအဝိရာမသပတ္တံဒိဋ္ဌံကြရာနိစိဏောဝဆရာနောယာဝတ္တသဝိတမိတောဧတံသတေယံအရိထေယ ဗရမမေတံဝိဟာရမိဒမာဟုဒိဋ္ဌိညာအနုပကမစီလဝါဒသနိနာသံပန္နောကာမေစုဝိနယဂေတံနာဟိကြဒုက္ခပါစေယပုဏရေတိမေတ္တာသုတ်တံခုတ်ကပါထပါဠိနိဋ္ဌိတာ